အခန်းကြီး15အငယ်1မှ9မောဘပြည်နှင့်ဆိုင်သောဗျာဒိတ်တော်ကလှုပ်ကြံသောညအခါ မောဘပြည်အာရမြို့သည်ပျက်စီး၏လှုပ်ကြံသောညအခါ မောဘပြည် ကိရမြို့သည်ပျက်စီး၏ပြည်သားတို့သည်ဗဲမြို့ဒီဘုံမြို့၌မြင့်သောအရက်တို့တက်၍ငိုကြွေးကြ၏မောဘပြည်သားတို့သည် နေဘောမြို့မေဒဘမြို့ပေါ်မှညီးတွားမြည်တမ်းကြ၏သူတို့ခေါင်းပေါ်မှသပင်မရှိသူတို့မုတ်ဆိတ်ကိုလည်းရိပ်ပယ်ပြီးလန်ခီတို့တွင်ရှော်တေဝုတ်ကိုဝတ်ချ၍အိမ်မိုးပေါ်၌၎င်းလမ်းမ၌၎င်း ရှိသမျှသော သူတို့သည်ညီးတွားမြည်တမ်း၍အလွန်မျက်ရည်ကျကြ၏ဟေရှဘုံမြို့နှင့်အေလာလေ မြို့တို့လည်းငိုကြွေး၍ငိုသံသည်ယဟမြို့တိုင်အောင်ကြားရ၏မောဘသူရဲတို့သည်လည်းတုန်လှုပ်သောစိတ်နှလုံးနှင့်ငိုကြွေးကြ၏ငါနှလုံးသည်လည်းမောဘအဖို့ငိုကြွေး၏ပြေးသောသူတို့သည်သုံးနှစ်အသက်ရှိသော နွားမကဲ့သို့ဇောရမြို့တိုင်အောင်လေကြ၏လူဟိတ်တောင်ပေါ်သို့မျက်ရည်ကျလျက်တက်ကြ၏ဟောရနေမြို့သို့တွားသောလမ်း၌လည်း ဆုံးရှုံးခြင်းအတန်ကိုလွှင့်ကြ၏အကြောင်းမူကားနိမရင်ရေကန်တို့သည်စိတ်ညံ၍မြက်ပင်များတွေးချောက်ခဲ့ပြီးပြိုးပင်များလည်းတည်ခဲ့ပြီးစိမ့်သောအပင်တပင်မျှမရှိထိုကြောင့်သူတို့သည်မိမိတို့စီးပူးသောဥစ္စာတူထားသောဗန္နာများကိုမိုးမခန့်ပင်ချိုင်းသို့ယူသွားကြလိမ့်မည်ငိုကြွေးသောအတန်သည်မောဘပြည်ကိုနှံ့ပြလေ၏ညီးတွားမြည်တမ်းသောအတန်သည်အေဂလိမ်မြို့တိုင်အောင်၎င်း ဘေရအေလိမ်မြို့တိုင်အောင်၎င်း ရောက်လေ၏အကြောင်းမူကားမုဒိန်မြို့ရေတို့သည်အသွေးနှင့်ပြည့်ကြ၏ဒီမုံမြို့အပေါ်မှာအခြားသောဘေးများကို၎င်းလွတ်အောင်ပြေးသော မောဘပြည်သားနှင့်ကြံကျွင်းသောပြည်သားအပေါ်မှာရှင်သေးတို့ကို၎င်းငါရောက်စေမည်